ခန်းကြီး126အငယ်1မှ4ဖန်တော်ချုပ်ထားသောဇီးအုံသားတို့ကိုသာဝရဖျားပြန်လာစေတော်မူသောအခါငါတို့သည်အိမ်မက်သောသူကဲ့သို့ဖြစ်ကြ၏ထိုအခါငါတို့နှုတ်သည်ရဲခြင်းနှင့်၎င်းငါတို့ရှာသည်တည်ခြင်းဆိုခြင်းနှင့်၎င်းပြည့်ဝ၏တပားမျိုးသားတို့ကလည်းသာဝရဖျားသည် သူတို့အဖို့ကြီးသောအမှုကို ပြုတော်မူပြီဟုဆိုကြ၏။ဒါဝရဘုရားသည်ငါတို့အဖို့ကြီးသောအမှုကိုပြုတော်မူပြီ။ငါတို့သည်လည်းဝမ်းမြောက်လျက်နေကြ၏။အိုဒါဝရဘုရားဖန်သွာ ချုပ်ထားခြင်းကိုခံရသော အကျွန်ုပ်တို့ကို တောင်မျက်နှာချောင်းရည်ကဲ့သို့တဖန်ပြန်လာစေတော်မူပါ။အငယ်9မှ6မျက်ရည်ကျလျက်မျိုးစိကျဲသော သူတို့သည်ရှင်လန်းလျက်စပားရိတ်ကြလိမ့်မည်။ မျက်ရည်ကျလျက်ကျဲရန်မျိုးစေ့ကိုဆောင်၍ထွက်သွားသောသူသည် ကောက်လိုင်းများကို ဆောင်လျက်ရွှင်လန်းသောစိတ်နှင့်အမှန်ပြန်လာလိမ့်မည်